All right all right ဒုပါချစ် all right all right ခင်ဗျားတို့နှစ်ယောက်လက်ထပ်ကြတော့မယ်ဆိုတာကျုပ်သိပြီမဲ့ကျုပ်ကလည်းကျုပ်ဝတရားတိုင်းလိုရတော့မှာပေါ့လေကျုပ်ကဒုက္ခပေးခဲ့တဲ့သူကိုကျုပ်သိမခံနိုင်ဘူးဗျရှင်းရှင်းမယ်ကျုပ်ကလည်းစားချရလိမ့်မယ်ဟုတ်ပြီကဲမမြဝင်ခင်ဗျားနဲ့ဥပချစ်ကတော့ကွဲပြီဒါပဲကြုတ်ပြောမယ် ခင်ဗျားကိုကြောက်နေလိုက်ခိုက်ပြီတော့ခက်လိုက်တာဗျာခက်လိုက်တာခက်လိုက်တာကျွန်တော်မရက်ခဲ့လို့မဖြစ်ဘူးဗျာခင်ဗျားချစ်ချင်းကိုလည်းကျွန်တော်မခွက်ချင်ပါဘူးတကယ်ပြောတာခိုင်းမမြဝင်းလိုက်ခိုက်ပြီတော့ဒါပဲကိုကိုချင်းနော်ကိုကိုချင်းနော်ကိုကိုချင်းနော်နော်နော် ထားလိုက်ပါအောင်ဗျာကျွန်တော်တို့လက်ခမရလို့ပါပဲနည်းနည်းသိခံပါမယ်ဝင်နော်ဒီအမကြီးခမရကခြေဘွားတော့လူလူတူးကြီးဥတာတာပြောနေတာကိုဗျာကျုပ်ကျုပ်ကျုပ်ကခမရတို့တက်တာလေးလုံးနဲ့အိမ်ရလိပ်ပြီးဗရေတပင်သိသလိုထန့်လျှောက်နေရတာလို့ကျုပ်လည်းညင်းစားမရဆုံးဗျာတကယ်တည်းပါပဲအမလေး ဟေးမလဲဝင်မူးလဲသွားပြီဟုတ်တယ်ဆရာကြီးဒီလူဆမကဒုက္ခရဘာလို့လဲဆရာကြီးလူဆမအောင်မလို့တော့ဘူးဆရာဟာကိုဘောလူတို့တောင်ကြီးရောက်နေပြီမလားအော်ခေါ်ဆမ်းပါအော်ခေါ်ဆမ်းပါလူကလူကလူကဆရာဒီကိုဘောလူကိုနှောက်ခေါ်ဆမ်းပါအောင်ခေါ်မလို့ဆရာယောကဘောလူမမြောက်ယောကဘောလူမမြောက်ကဘောလူတို့ကိုစိမအောင်အဲ့ဒါစိမအောင်ဗျာကဘောလူမမြောက်စိမအောင်နားနားအောင်ဗျာဟေးလာပြီဟေးဟေးလာတော့ကွယ်တို့တရားကြီးတစ်ခေါက်ပြန်လာပြီထင်တော့ကွာ ဒီအနီးနားကရုံးမှတော်တယ်သွားတဲ့လမ်းမှာကားစင်းတွေ့ခဲ့တယ်ဆရာအဲ့ဒီကားဟာဘောအောင်တင်းရဲ့ကားလို့ဒီမှာရှိတဲ့ရာဇဝဲအုပ်ကအကြောင်းကြားလိုက်ပါတယ်ဆရာဟင်ဟုတ်လားဟုတ်ပါတယ်ဆရာဒါဖြင့်ကျွန်တော်တို့ပြေးကိုအမြန်လိုက်ကြမှာပဲတော်တော်ဟင်ဒါဖြင့်ငါလည်းပြန်လိုက်မယ်မဝါချစ်ဖះတရားမလို့သမီးလေးကိုအမြန်ဆုံးပြန်တွေ့ပါစီတော်ဟ မကျေးဇူးမမေ့ပါဘူးရှင်။ကျမနေလို့လည်းမကောင်းလို့ပါ။မပုတ်နိုင်ဘူးမပုတ်နိုင်ဘူးရှင်းရှင်းပဲပြောမယ်။နော်။ကျုပ်တို့နေတဲ့နေရာကိုခမရသတင်းပေးလိုက်ရင်ကျုပ်တို့ဘယ်နဲ့လုပ်မလဲ။ကျမသစ္စာကြီးတောက်ဆိုရင်တောက်ပါမယ်အကိုကြီးရဲ့။ကျမကိုယ်တိုင်ကလည်းဒီနေရာဟာဘယ်တော့ဘယ်တော့ဆိုတာကိုမသိရယူအမှန်ပါရှင်။ဒီဘက်နောက်တော့ကြည့်လို့တာပေါ့လေ။နော်။နောက်တော့ကြည့်လို့တာပေါ့။ ဝဲလက်လက်တဲ့ပစ္စည်းတွေကလည်းမနဲ့ပါလားကွာသူကဟောဒါနဲ့သူကငါ့အတွက် secret ပါရလားဟဲ့ဩအားလုံးအပြည့်စုံပါပါတယ်ဆရာရဲ့ဟုတ်လားဟုတ်မှာသတင်းစာလည်းဝယ်ခဲ့တယ်ဆရာအေးကွာကောင်းတယ်ဩဒါနဲ့စုံတော့ဦးပတ်ချစ်ပြီးကိုရောက်နေတယ်ဆရာဩဟုတ်လားတော်တယ်ဆရာကျွန်တော်သတင်းစာဝယ်ရင်းနဲ့တွေ့ခဲ့တယ်ဆရာဆရာပုံနဲ့စုငူတထောင်ဆိုပြီးကြောင်ညာလိုလည်းကတ်ထားတယ်ဆရာရဲ့ဒီမှာဆရာသတင်းစာဒီလေဘာပဲလောက်ကြလောက်ကြပါစေတို့နေတဲ့နေရာကိုတို့ရှာတွေ့ဖို့ဆိုတာတော့ဝိပါသေးတယ်ကွာဟုတ်ပါဘူးဆရာ င်းရဲ့ဂိုင်းသားတွေအပြစ်ပေးလိုက်ပြီဆိုပါလားဟာကျုပ်တပည့်တွေထောင်ချကုန်ပြီကျုပ်တပည့်တွေထောင်ချကုန်ပြီဒါခမည်းမောင်တော်လက်ချက်ပဲလုတ်ပါစီလုတ်ပါစီဒီငုကလေးဆဆလာလေးခြေတဲ့အနေနဲ့ကျုပ်ခမည်းကိုဘယ်နည်းနဲ့မှပြန်မလွတ်နိုင်ဘူးဒါပဲကလားမနိုင်နိုင်ရခိုင်မဲတာနဲ့မတူဘူးလားကျမနဲ့ဘာဆိုင်လို့လဲဟမ်ကျမမှာဘာအပြစ်ရှိလို့လဲဆိုင်နာပေါ့ဗျာဆိုင်နာပေါ့ဟောဒီမှာသူယူမဲ့မိမ့်မ ကျုပ်လက်ထက်မှာရောက်နေပြီအဲ့ဒါကြောင့်မလို့သူဦးရေပြောင်းမြန်လာပြီးငိုရမလို့ကြီးရမလို့ဖြစ်နေတယ်လေအဲ့ဒါကျုပ်ကရတာပေါ့ကျုပ်ကရတာဒါရှင်သူတော်ကအလုပ်လားဟမ်ဟမ်ဒါတရားတယ်လားဟမ်တရားတယ်လားလို့ကျုပ်သူတော်မဟုတ်လို့ဓမြဖို့လုပ်နေတာသူတော်ကအလုပ်လားလို့ကျုပ်ကမေ့မမေ့ရပြီဗျာကျုပ်ဖျားတကဦးအောင်တင်လားဓမြခေါင်းဆောင်ဘောအောင်တင်လား သူတော်ကောင်းမဟုတ်ပေမဲ့အခုဒီခင်ဗျားကိုကျုပ်လက်ဖြားလိုက်တော့မတော်သေးဘူးနော်သူတော်ကောင်းမဟုတ်တဲ့လူတွေထဲမှာကျုပ်ဟာအယိုးဆုံးသစ္စာအရှိဆုံးလူဗျမနေရှင်တော့လို့ရောဘသူကခံမှာတော့အပတ်အပေခံမှာပေါ့စိုက်ကြည့်စမ်းပါလားစိုက်ကြည့်စမ်းပါဟိုဘယ်နဲ့ဒီလောက်ဒေါသကြီးနေရတာတို့အမိရဲ့အလကားအဖြစ်သဲနေလိုက်တာကျုပ်ကတို့ပြရစီစမ်းပြရစီလို့ပြောမိလို့လားဟမ်ကျုပ်ကကျုပ်သဘောထားကြီးတာရိုးတာတွေကိုပြောနေတာပါ ရောချောကလက်စားပါဦးအိုးမစားဘူးမစားဘူးစားပါစားပါမစားဘူးစားဘာလို့မလဲရှင်းချောကလက်ဘာအော်ကျုပ်ပြီးတဲ့ချောကလက်ကိုလွတ်ပစ်တယ်ကျုပ်ပြီးတဲ့ချောကလက်ကိုလွတ်ပစ်တာပေါ့လေအော်ပြန်ပို့ခြင်းစရာပဲပြန်ပို့ခြင်းစရာပဲနော်အိုးသမီးသမီးသေမြား လေဗလားမသိဘူးလူဆိုးတွေဆိုတာစိတ်ချတာမဟုတ်ဘူးတနေ့ကျရင်တက်ပြစ်လိုက်ကြမှာဟိုတက်ပြစ်လိုက်မယ်လူများတွေးပူနေစမ်းမှလည်းတော်ရဲ့ဖြစ်ကိုမဖြစ်နိုင်ဘူးတော်တော်ပူတာကတမျိုးကျွန်တော်ပူတာကတမျိုးအော်ငါပူတာကငါသမီးလေးကိုအတိအာရမမတရားကြံစီပါဦးအဲအဲ့ဒါကိုကျွန်တော်ပူတာတက်ပြစ်လိုက်မယ်လူများတော့ဘယ်တော့မှမပူနဲ့တော်တော်ဖြစ်ကိုမဖြစ်နိုင်ဘူး ဒုက္ခရေအေးဒုက္ခအမြဲဒါပေမဲ့ကိုပေါ်လို့တော့အိမ်ဘက်ကိုသွားစမ်းပါကွာစံပြုတ်ချက်ပလားလို့ကြက်ရင်မြန်မြန်ယူခဲ့ပါလို့ဟောလာတယ်ကြီးဆရာအဲ့မှာဆရာစံပြုတ်မမြဝင်ဒီမှာစံပြုတ်လေနည်းနည်းတောက်လိုက်ပါလားဗျာမတောက်ဘူးမတောက်ဘူးဟာတောက်လိုက်ပါတေးပါစေတေးတော့လေအေးတော့အေးအဖေနဲ့ပြောလိုက်ပါလေဖေစမ်းပါလူကိုမကိုင်ပါနဲ့ဟာ ပါဘူးစိုးရင်လို့ပါဗျာမတော်တဲ့သဘောနဲ့စားနေလို့မထင်ပါနဲ့အိုးတနာမလေးကမလေးဆရာရဲ့တေသွားလေအေးတာဘောဆရာရဲ့ဒါမဲ့ဆန်တို့စီဘူးလုံတက်တာနဲ့လားဆရာရဲ့အမေမင်းနဲ့ပြောလိုက်တာလေကွာအာစိတ်မရှိဘူးဆရာဟုတ်ဘူးကျမ်းမာလာရင်ပြန်ဖို့စိတ်ကူးရမှာမလားတူတူတူလောက်စိတ်ဆင်းရဲကိုဆင်းရဲဖြစ်နေဘယ်ကောင်းမလဲကွာမင်းကလေအိုးအားရှိလာအောင်အစားမမစားနိုင်လို့ရှိရင်ဘယ်လိုလုပ်ပြန်ဖို့မှာလဲဆရာရဲ့မလေးနှဆန်ပြုတ်ပေးဗျာဟောဒီမှာဒီမှာဒီတော့ပါလုံမှာပေါ့တောက်လိုက်ပါတောက်လိုက်ပါ မမြောက်မမြောက်ဝင်မမြောက်ဝင်ဟာဘယ်နဲ့ဖြစ်သွားပါလိမ့်လို့ပါဗျာအတော့ကလုံးဆမောင်းပါအာကျွန်တော်ပြောက်ဘူးလေဘာဒုက္ခပဲမတော်ဆသေးသွားရင်ငါတတ်တယ်နဲ့တူးနေမှာပဲကွာခေါ်ကြည့်ပါခေါ်ကြည့်ပါမမြောက်ဝင်မမြောက်ဝင်ထိုင်မှာကြာစုမယ်ထိုင်မှာဗျဟုတ်ကဲ့ อืมရာစုံမင်းတို့လည်းကျွန်တော်ကိုအကြောင်းပြုပြီးပြည်အနီးနားတော့မှာဘူအောင်တင်ကိုပိုက်စိတ်တိုက်ရှားနေလဲကြတာအတော်ကိုပင်ပန်းကြအောင်နော်ပင်ပန်းတယ်လို့မဟုတ်ပါဘူးဗျာအချိန်ဒီဟောဗျာဘယ်လိုနေသေးလဲอืมလူသွားလူလာတွေစောင့်ပြီးချောင်းတာတောင်မောကင်းတွေလားအတွေ့များတယ်ဥပါရှင်ဩဘူအောင်တင်တော့ရခိုင်ဘက်ကိုကူးသွားပြီးထင်တာပဲอืมဘာလူလူနဲ့ကူးလာတောင်ကြော်သွားပြီဗျာဟုတ်တယ်ဗျာနောက်ပတ်တော့ကျွန်တော်ကိုယ်တိုင်လိုက်မယ်ဗျာကောင်းတယ်ဗျာ ဒီတော့ဤတောင်ကြီးတွေမှာဆရာဝန်မရှိစေကဝါကောင်မရှိနဲ့မသေးခင်ကျမအမင်းနဲ့တွေ့သွားပြရစီအကိုကြီးနော်မဟုတ်တာမမြဝင်းရကျွန်တော်တို့ဆရာတပည့်နှစ်ယောက်မမြဝင်းအတွက်ဆရာဝန်သွားခေါ်ဖို့စီစဉ်ပြီးပါပြီဆရာဝန်ခေါ်လို့မှမထူးဘူးဆိုရင်လည်းကျွန်တော်ကိုအစိုးရဖမ်းကျင်လာဖမ်းပါစေကျွန်တော်ကိုယ်တိုင်အိမ်နေရာကိုလိုက်ပို့ပါမယ်အခုတော့နည်းနည်းတိုင်းကြီးခံပြီးတော့ ဆရာဝန်ကူတာကိုခံစေချင်ပါတယ်မမြဝင်းရနော်နည်းနည်းတင်းကြီးခံပါဗျာဒုက္ခရဒုက္ခအမလေးပေါ့ဆောင်ဝင်ထားတာကွာငါတို့ကနေကချင်းကြောင့်တော့အိတ်နေပါလားဒုက္ခဒုက္ခခွေးမှာသားဟမ်ဆရာဆရာဆရာထားစမ်းပါဦးကွာမြင့်ပါအမဥပလူနဲ့စိန်မောင်ကိုသွားခေါ်စမ်းဟုတ်ကဲ့ဆရာညံညံလာပါလို့ဟုတ်ကဲ့ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာ ရေလေးနည်းနည်းလောက်ပြီးပါရှင်ပြင်းပြင်းဒီပြင်းမမရဘူးနော်ပြင်းပြင်းဟာဒီမှာဘယ်လုံးမှတော့မအောင်မင်းနဲ့နော်ကျွန်တော်ထူလိုက်မယ်ဟာဟာဟာဘာလဲဘာလဲခင်ဗျားတို့အဟန်းနဲ့အချိုးတွေနဲ့ဟမ်ဒါမဲ့ဥပလူကျုပ်တို့ဆရာတပည့်နှစ်ယောက်ပြေကိုသွားပြီးတော့ကဆရာဝန်ခေါ်မလို့နော်အေးဟဲ့ဘောဟဲ့ထိတ်ချပြီးတော့ကွယ် တို့မိမများပါလာပြီးပြည့်စုံမှာပေါ့ကွယ်ဟုတ်ကဲ့တော်ဆရာကြီးတို့ရင်ပလိန်များနဲ့မတွေ့အောင်တော့အထုပ်ကြီးဆက်ဟဲ့ဟာမိလည်းမိစေပေါ့ဗျာမသွားလို့မဖြစ်ဖဲပလိန်မိလို့ကြောက်ကိုကြိုးပိန်လည်းပေးပေါ့ဗျာမတတ်နိုင်ဘူးဟောဒီလူမကြမ်းမဘူးကပိုပြီးရေးကြည့်ပါတယ်ကျွန်တော်ကလည်းခေါ်လာမိမှာကိုကဲမမြဝင်ဘာစားကြင်တယ်လဲမဆရာရှိရင်မှာပါနော်ပါလေခွဲစားကြင်တယ်ရှိရင်မှာလည်းပေါ့ခွဲမှာပါဗျာ ကျေးဇူးတင်ပါတယ်ရှင်ကျမဘာမှမစားချင်ပါဘူးဟဲ့လေလူကြမှာပေါ့အရေးကြီးတာပါကွာဆရာကြီးအပြင်မှာစင်စင်တင်းရောက်နေပါပြီဝေးအေးအေးအေးကစိတ်ကြသွားမယ်ကိုပေါ့လို့နော်ခေါင်းကွာဒီဥစားလဲပါဗျာဓမ္မလူမမာကအော်ရင်တော်လကောင်ငေါ့ချင်လဲငေါ့ပါစေနည်းနည်းတန်းကြီးခံပါဟဲ့နော် စိတ်ချပါရှာရဲ့စိတ်ချပါလူမမကဆဲဆိုလို့မကလို့ငါပါကိုချတယ်ကွာငါတိခံပြီးနေမယ်ကွာချီချုံခိုင်းအောင်ကွာခင်ဗျာချီချုံခိုင်းချီချုံမလားဒါတော့ရုံတော့ကွာဟုတ်လားဒါနဲ့ငါကြားမှလာရင်ညံညံပြန်ရပြီလို့အောင်းမေနော်မမြောက်ဝင်နော်ကဲစိတ်ချသွားမယ်ဟုတ်လားစိတ်ချတော့ကွာပုံမနေနဲ့ အော်ထိုင်ပါခင်ဗျထိုင်ပါဘာကိစ္စများပါလဲခင်ဗျဒေါက်တာစန်သိန်းဆိုတာဟုတ်ပါတယ်ကျုပ်ပါပဲခင်ဗျကျုပ်ပါပဲ Please meet you sir you're very famous doctor in Prone တခြားမဟုတ်ဘူးဆရာကြီးဟိုအသက်တန်ဖြစ်နေတဲ့လူမတယောက်ကိုဆေးကုပေးဖို့ကျွန်တော်တို့လာပြီးပင့်တာပါအော်ဟောကောင်းပြီလေဟဲ့မောင်မောင်ရေးလက်ဖက်ရည်နှစ်ခွက်လောက်ဖြောင်းခဲ့သားဟဲ့အပြင်းထွက်နေရပြန်မလာသေးဘူးကိုစံသိန်းရဲ့ကောင်းရောကွာမင်းသားကိုမင်းကြက်ကြက်လို့လိုက်ကြားလားစံမေးပွဲတစ်ပုံကြာနေတာတော့အလင်းမလျှော့ရကောင်း အလုပ်ပေးတဲ့အနေနဲ့စုငွေတစ်ထောင်ထုတ်ထားတဲ့ဘုံနဲ့အဖမ်းခံရရင်မကောက်ဘူးလားဟမ်ကောင်းတယ်ဗောဒေါက်တာရဲ့စုငွေတစ်ထောင်ဆိုတာနဲတာမှမဟုတ်ပဲတက်ကလစ်ငယ်ကလေးဖမ်းတယ်လို့ဖမ်းလို့ရမယ်ဆိုရင်ကျွန်တော်တို့ဖမ်းချင်သေးတယ်ဆရာကြီးနော်နေစမ်းပါဦးဗျလူမမာကဘာယောဂါလဲဗျဘယ်လောက်ကိုဝေးသလဲအော်လူမမာကတော့ပေါင်းလဲမှာဆရာကြီးငယ်ဖျက်ဖြစ်ပြီးတော့ကတနေ့တခြားယောဂါကတိုးတိုးနေလို့ပါဟာ ပေါင်းတယ်လေဆိုတော့ဝေးကလည်းဝေးညကလည်းအချိန်မတော်အိုးဒါတော့ဘယ်နည်းနဲ့မှဖြစ်နိုင်မယ်မထင်ဘူးဗျမဟုတ်ဆရာကျွန်တော်တခုပြောပြစီလွယ်လွယ်ပါလားဆရာဟိုခြေကြွကတရားလောက်ယူပါဆရာကိုနော်ဆရာအဲယူပါဆရာယူပါနော်အော်ဟိုအဲခမရအာနာတို့သာကျုပ်လိုက်ရမှာဒီလိုအဝေးကြီးကျုပ်ဘယ်တော့မှလိုက်တာမဟုတ်ဘူးဗျဘာကျေးဇူးတင်ပါတယ်ဆရာ thank you very much ဆရာ ယ်ခေါ်သွားကြမလို့လဲဗျခင်ဗျားတို့ပြောတော့ပေါင်းတယ်လေဆိုကျုပ်မလိုက်နိုင်တော့ဘူးဗျာကျုပ်ကခုစင်တော့ကန်းချပေးဗျကန်းချပေး ဟာဒီလိုမလုပ်နဲ့လေဒေါက်တာဒီလိုမလုပ်ပါနဲ့ဒါမဲ့ဒေါက်တာနဲ့ကျွန်တော်တို့ကပျော်ဝဲစားထွက်လာတာမဟုတ်ဘူးနော်ဒါမှကျွန်တော်တစ်စိတ်လောက်ကြီးစားမှာဒါနှုတ်ခမ်းမွေးတူဟောတော့မှကျွန်တော်မျက်မှန်နဲ့ကိုကျွန်တော်ထွက်လိုက်ပါပြီကျွန်တော်ဘယ်လိုနဲ့တူပါလဲ Please look at me sir ခင်ခင်ခင်ခင်လာအာကိုသိပြီပေါ့ Yes sir I'm born in စုငွေတစ်ထောင်ကြီးမြတ်တောင်ထုတ်ထားခြင်းခါရတဲ့ဥပဒေကိုကြောက်ခိုင်းနေတဲ့ဘောင်တင်ဆိုတာကျုပ်ပဲ ကျုပ်ခေါ်တဲ့နိုင်ကိုဆင်စီးပြီးတော့အေးဆေးလိုက်ခဲ့စမ်းပါဒေါက်တာကိစ္စပြီးရင်စုငွေတထောင်ကိုကျုပ်ကပေးပြီးခင်ဗျားကိုပြန်လှုပ်လိုက်မယ်ဘယ်နဲ့တဘောရ မြို့မှာဆရာဝန်ဥစံသိန်းအားလူနာကုခေါ်သွားကယခုတိုင်ပြန်မလာခြင်းပလိဘက်ဆိုင်ရာတွင်လှုပ်လှုပ်ရှားရှားဖြစ်က အပူတပြင်းစုံစမ်းရှာဖွေနေသည်မှာဆယ်ရက်ခန့်ရှိပြီဆိုကြောင်းอืมဒီကိစ္စဟာသူ့ယူသားရုံမဖြစ်နိုင်ဘူးမဟုတ်မှလွဲရော ညအိတ်မပြောဘူးနဲ့သူလည်းမပြောပါနဲ့တော့ဗျာကိုဘောလူအိမ်ကချင်ကြိုက်ုံနဲ့မကောက်သူဘောကကြိုက်တာဟာဗျာအဒါနဲ့ဒေါက်တာဒီနေ့ပြန်မယ်ဆိုရင်ပြန်နေပါလိမ့်ဒေါက်တာဒီမှာလည်းတော့ကိုကြားမှလာပြီမလားအဲအညောင်းအညာပြောင်းတော့လက်ခဏခဏရှောက်စေချင်တယ်ဘူအောင်တင်ရဲ့ဟုတ်ကဲ့ဟုတ်ပါပြီဒေါက်တာအများကြီးကျေးဇူးတင်ပါတယ်ဒါကြောင့်မို့လို့လည်းဒေါက်တာကိုငွေ900ကတော့တာပေါ့ဒေါက်တာရဲ့အရင်ပေးထားတဲ့ခြေကြွားက100နဲ့ဆိုရင်တော့ပေါ့လေဟုတ်ကဲ့ အများကြီးပဲကျေးဇူးတင်ပါတယ်ဗျာဟေးဟော splash တူမီကျေးဇူးတင်လဲငွေ900ပြန်ပေးကြလေကွယ်မင်းမနဲ့ဆယ်ရက်လောက်ကွဲတာငွေ900 600ရတယ်ကွာတို့များဒီလိုသားရမတော်ရင်အိမ်ကကောင်မနဲ့ဆယ်ရက်လောက်ကွဲကွာကျမလည်းတခါတည်းလိုက်သွားခြင်းနဲ့အကိုကြီးရယ်အခုလိုအကိုကြီးကယူစိုက်တာကိုလည်းအများကြီးကျေးဇူးတင်ပါတယ်ကိုစင်းနဲ့သွားတာတောင်မှနှစ်နည်းနဲ့တကြသွားရတယ်ခင်နလန္ဒသာဒုက္ခဖြစ်နေပါ့မမမြဝင်းရဲ့ကျမ်းမာလိုက်ကျွန်တော်ကိုယ်တိုင်လိုက်ပို့မှာပေါ့ ဒါနဲ့ဒေါက်တာသူတဘာရဲလိုက်လာလို့မဖြစ်ဘူးမလားဟမ်အားမမရှိသေးတာအခုနေဘယ်လိုက်လို့ကျုံးတယ်ဟုတ်တယ်ကဲကဘောလို့ဒေါက်တာပြေတိစင်းနဲ့လိုက်ပို့လိုက်ပါဟဲ့လိုက်ကြောင်းတော့ကွာဒုက္ခဆရာမင်းလိုက်သွားဟုတ်ပါဆရာလာတော့ကမျက်နှာပိတ်ပြီးခေါ်လာတယ်လို့ဟုတ်ကဲ့နော်ဟုတ်ပါဆရာပြန်သွားတဲ့အခါမျက်နှာပိတ်ပြီးပြန်ခေါ်သွားဆရာပါဆရာဆရာပါနော် ကိုပြောဖြစ်တာပဲသူကချစ်ခဲ့ခေါ်သွားတော့ကရောပြန်ပို့တော့ကကျုံမျက်နှာကိုဝစ်စီးထားကြလေတော့လမ်းတွေပါလေဘယ်မှတ်မိခဲ့ပါမလဲဗျာကဲနေစမ်းအောင်ဒေါက်တာကိုဘုံနေခေါ်သွားတဲ့ကိစ္စကဟောဟောဥပန်ရှိရဲ့ဇနီးတော်လေးမမလို့ဗျဟင်အခုဟောအခုညကျမ်းမာသွားပြီလားဒေါက်တာကျမ်းမာသွားလို့တပါးလေးလိုက်ခဲ့ဖို့ဥစားပဲဘုံအောင်တင်ကကျမ်းကျမ်းမာမာဖြစ်တော့မှလိုက်ကုန်မယ်ဆိုလို့သူကညာနေခဲ့ရစားဗျ ဒါနဲ့ခုနဒေါက်တာပြောတော့မာပြီဆိုအေးလေလူဆိုးစကားဆိုတာယုံရတာမဟုတ်ဘူးဗျကျွန်တော်တို့ဖာလာပဲတောင်းလင်းရှာရုံရှိတော့တာပေါ့သင်ကြည့်ကြလို့ပဲ ကွယ်ရှေ့ကုသိုလ်ပြုသည်မြမြဲယခုဘဝမှာကွယ်မြင်ုံနဲ့ပင်မေတ္တာခါလို့စေတနာကိုမိတယ်အလှမျိုးကျွယ်ညံ့နိုးွယ်ယုံကြည်ဤစေဝဲမင်းပေါ်မှာတော့မေတ္တာတော့ကိုယ်ရဲ့အသင်ချေအသင်ချာ ဘဝတွေပြောင်းလို့မောင်ပေါင်းစင်ပါမယ်ယုံကြည်ယုံကြည်စေဝဲမင်းဘဝတော့မြတ်တာတော့ကိုရဲအသင်ချေအသင်ချာဘဝတွေပြောင်းလို့မောင်ပေါင်းစင်ပါမယ်သစ္စာတော်ရွှေကြံကိုဟိုလာစိန်နေရဖယားမှာတော့ွယ်မောင်ပြူပါမယ်ချစ်တဲ့စိတ်ဟာ ကြိတ်မနိုင်ခဲမရတဲ့ထောင်နာထောင်ဝဲကဝဲလို့ဝဲနေနေထောင်နာ ပြန်ပို့မှာလဲဖြည်းဖြည်းတော့ပြန်ပို့မှာပေါ့ဗျာနည်းနည်းအားရှိပြီးကြားမှလာပါစေဦးလေကျုပ်ပြန်ပို့မယ်ဆိုရင် ပြန်ပို့မှာပါဟောအောင်မလေးပြင်မှာပလိတွေရှုပ်ရခတ်နေတာပဲဆရာရေဟုတ်လားအောင်မလေးကျွန်တော်တို့ဖြင့်လွတ်အတော်ပြေးနိုင်ရတာဆရာရေဟောဟောဒီမှာဆရာမလိုက်တဲ့ပစ္စည်းတွေခင်ဗျဘယ်ဘယ်ဟောကဲဗျာကြည်စမ်းပါဦးခင်ဗျဝတ်ဖို့မှားလိုက်တဲ့ပစ္စည်းတွေလေကြည့်ပါအောင်လေမမကျမဒီမှာကြားရှိမနေနိုင်ဘူးအစတော့ကဂရိရှိတယ်မလားကျမလာရင်ပြန်ပို့မယ်ဆူ ကျုပ်ကလေးကိုကျုပ်မဖြစ်ပါဘူးလေမမေဝင်ရဲ့ကျမကြီးကိုကျွန်တော်စိတ်မချသေးလို့ပါမတော်တဆအေးမိပြန်ရဲရဲကျမကျမဘာဖြစ်ဖြစ်ဒီတော့ထဲမှာတော့ကြာရှည်မနေနိုင်ဘူးမစ္စမောင်ကျွန်တော်မမေဝင်စိတ်ကောက်ရအောင်ဘာမှမလုပ်ရသေးပါလားဗျာစောစောကတော့ပျော်ရွှင်နေအဖေနဲ့စိတ်ကောက်ပြန်တာမြန်လိုက်လားဘယ်တော့မှပျော်ပျော်ရွှင်ရွှင်မရှိဘူးခင်ဗျာဘယ်တော့မှပြန်ပို့မလဲလို့ပို့လို့ပို့လို့နဲ့စောင့်နေရတာအော်မမေဝင်ကချက်ချင်းပြန်မယ်ဆိုတော့ကကျွန်တော်တို့မှဟာပြီးကြိုင်းခဲ့မှာမလားမမေဝင်ဟုတ်တယ် ရှင်တို့အပြင်းပြင်းအောင်လို့တစ်သက်လုံးကြော်တော့ဆက်နေရမှာလားခုဆိုဘယ်လောက်ကြာသွားပြီလဲမမြဝဲဟိုရောက်ရင်ဥပချင်းနဲ့မင်္ဂလာဆောင်တော့မယ်ပေါ့နော်ဟင်ဒါဘာဖြစ်တယ်လဲအော်ဒါကြောင့်အရေးတကြီးပြန်ရင်းနေတာကိုစဉ်းစားပါဦးမမြဝဲရဲ့အခုလိုအပြုတ်ဘဝနဲ့နေရတာအိုးစိတ်ညစ်လိုက်တာနော်တေးတာတေးလိုက်ချင်တော့တာပဲပြန်ပို့မယ်ဆိုပြီးပြန်လဲမပေါ့ဘူးဒါဘာလောက်တာလဲသူများကိုကဲဗျာနေ့ရက်သုံးရက်နေရင်ကျုပ်ပြန်ပို့မယ်မပြန်သေးခင်စိတ်ချမ်းသာတာနဲ့နေတာကိုကျွန်တော်ကြည့်ကျင်ပါတယ် တောင်းပန်ပါတယ်မမြဝင်းရဲ့နော်ဘယ်နဲ့ဒီဘက်ခန့်လာမှိုင်းနေရတာလုံးဆရာရဲ့အေးကွာမမြဝင်းပြန်မယ်ဆိုတော့ငါရင်ထဲမှာဘယ်လိုနေရာမှမသိဘူးဒုက္ခရဲ့ तू မရှိရင်ငါတော့ယူမြယူသွားမလားမပြောတာဘူး အောင်မလေးဆရာရဲ့ကိုယ့်လက်ကုတ်ထဲကရေးရဟာကိုဆရာကလေ။ तू ကမင်းကတော့လောင်းကွာ။ဘာဖြစ်လဲလားဆရာ။ငါလိုလူစိုးကို तू ဘယ်နဲ့လုပ်ပြီးမေတ္တာရှိနိုင်မှာမလဲ။ဟမ်ဟုတ်ဘူးလား तू က။အောင်မလေးလူစိုးကိုဆိုပြီးသူတော်ကောင်းစိတ်ဝင်နေတာခက်တာဗောဆရာရဲ့။အိုး तू မကြိုက်တာဇွတ်လို့လို့ပဲရမလဲ။ဘယ်တရားမလဲကွာ။ဩလူရဲ့တိုက်ခိုက်တာတွေကရောတရားတော်နဲ့ညီတာဟုတ်ဆရာရဲ့အောင်မလေး။ကံပိုင်မရှိသေးတဲ့အပြူရဲ့ဟာ။ တစ်ချက်လို့အရေးကြီးဥပဒေနဲ့သိလိုက်ဆမ်းပါဆရာရဲ့နှုတ်တော်တမနောက်တော့သူချက်လာမှာပေါ့ဆရာကလည်းပဲအာမဖြစ်ပါဘူးကွာဟိုကျဲဆမ်းပါဆရာရဲ့တမဘူးအောင်တင်ဆိုတာဘယ်သူနဲ့မှမတူတဲ့ဘူးအောင်တင်ဆိုတဲ့အကြောင်းပြလိုက်ဆမ်းပါဆရာဟိုဘာဆိုင်လို့လဲကွာတူတူပြောဆမ်းပါကွာကြားသွားပါအောင်မယ်တော်ခက်တဲ့ကောင်ပဲမင်းကလည်းကြည်စမ်းကြည်စမ်းဒါကျဲဆမ်းပါဆရာငါ့ကိုမတရား စော်ကားဖို့တိုင်နေနေကြတာပေါ့ဟောရပါတယ်ဆရာလေးအသက်အသေးခံမယ်ဒါမျိုးပဲရမယ်လို့ဆရာမဆရာဟောအတော်ပဲထင်ရမှာထိုးထားတဲ့ဓမြောင်တစ်ချောင်းအသက်ချင်းလဲရတော့ကောဘာအရေးလဲမမြဝင်ခမကြီးကတမျိုးကြီးပါလားမဖြစ်နေတာလဲပျော်ရွှင်နေစမ်းပါဗျာကဲလာပါဗျာလာပါလာပါဒီည မျိုးတွေနဲ့ဘာရမလဲကဲလေအမဟာဟာခင်ဗျတရေဆက်ပါလားမမြောက်ဝင်ကျုပ်ကခင်ဗျဓာတ်နဲ့ဟဲ့ဒါဘာလုပ်တယ်လဲကွာဟမ်ဒီတော့ရှောက်ထားလို့ဟုတ်လားဟမ်ဟေးမလုပ်ကြနဲ့ဘယ်သူမှဘာမှမလုပ်နဲ့ဒုက္ခမင်းစိတ်မဆိုးပါနဲ့ကွာအသိဉာဏ်အမျော်မြင်ရှိတဲ့မိန်းမတယောက်လက်တော့ပြန်လိုက်လို့ပဲ အကြောင်းထူးမလဲကွာသူ့ကိုပြန်ပို့ဖို့သာစီမံတော့နော်မိမဆိုတာအင်မတန်ကြောက်စရာကောင်းတဲ့အမျိုးလိုရှောင်ကျဉ်ဦးမရှိမှာပေါ့ဒုက္ခရဲ့ညမပါပြီအကိုကြီးရဲ့ပြုံးနေမှုကြောက်အားလားအားနဲ့ပြိမိတာပါတိတ်ထီသွားမှဆိုလို့ဘွားဘွားဒီထိုးလိုက်တာပါ ကျေးဇူးရှင်ကြီးကိုမြတ်ပြမမိတဲ့အတွက်မြတ်ကိုကြိုက်တဲ့အပြစ်ပေးပေးပါတော့ကိုကြီးမမြဝဲရှင်အကိုကြီးခမရပြန်နိုင်ပြီရှင်ခမရပြန်ပြီတော့ခမရကိုကြုတ်တပြည့်တွေလိုက်ပို့လိုက်မယ်အကိုကြီးကိုပြုစုခဲ့ပါရစေအောင်ရှင်မြတ်ကြောင့်ရခဲ့တဲ့တန်ရာအင်းနဲ့အကိုကြီးကိုမြတ်ဒီအတိုင်းမထားရခဲ့ပါရစေနဲ့နော်အမလေး အများကြီးကျေးဇူးတင်ပါတယ်အများကြီးကျေးဇူးတင်ပါတယ်မမြတ်ဝင်းရပြန်ငါနေမှဒီလိုစေနာကောင်းပေါ်တာဟုတ်ကျုပ်သိတော့မမေ့ဘူးကျုပ်ကုသနဲ့ကျုပ်ရှိပါစေခင်ဗျပြန်มาတာပြန်มาအေးခုံးတော့ကွာတို့ဆရာကြီးများထိလေနင်အရှင်လည်းမီးရှို့တတ်ရမယ်ကွာတဲ့တော်စမ်းပါကွာတော်စမ်းပါကျုပ်စကားကိုနားထောင်ကြစမ်းပါဒီမင်းကလေးကိုကောင်းကောင်းမွန်မွန်ပြန်ဖို့စီမံကြပါဒါပဲ မမြဝင်းရှင်ခင်ဗျားကိုကြုတ်သဘောထားကြီးကြီးနဲ့ကြံတာခွင့်ပေးခဲ့တယ်ဆိုတာတချိန်မဟုတ်သေးဘူးနော်ရှင်ဒီမှာမမြဝင်းတို့အိမ်ကိုအနုရန်စီတော့ကကြုံညားခဲ့တယ်ဆိုတာမမြဝင်းမှတ်မိရလားအဲ့ဒီတော့ကကြုတ်လေအဲ့ဒါကြုတ်ပေါ့အဲ့ဒီတော့ကမိမသားတွေဆိုပြီးတော့ကျုပ်ပစ္စည်းတွေပြန်ပေးခဲ့တယ်မလား လမ်းစီငွေ30တဲ့ကြောက်ယူသွားတယ်လေမှတ်မိသေးရဲ့လားဟမ်မမြဟုတ်မြေမြေမပါရီကိုကြီးမြေမပါရီ နဲ့ရှာနေလို့မဖြစ်သေးဘူးဆရာကြီးရဲ့တနေရာရကနေစောင့်ပြီးတော့ဖမ်းကြရင်ခုံးလိုက်မယ်ထင်တယ်ဆရာကြီးကြိုးစားကြစမ်းပါဦးဗျာဟုတ်ကဲ့ကျွန်တော်အတွက်ခင်ဗျားတို့ကြိုးစားပေးကြစမ်းပါဦးစိတ်ရပါဆရာကြီးမောပန်းတယ်လို့သဘောမထားကြပါနဲ့ဗျာဟုတ်ကဲ့ duty is duty ပေါ့ ဈေးကပဲကောင်းလို့လားလုံမာလေးကပဲအပြုစုကောင်းလားမသိဘူးပဲတို့ဆရာကြီးမျက်နှာကြည့်ရတာမကြည့်သေးတော့ထောင်ညက်တော့ပဲကျုပ်သေးကမရောက်လို့မသေးတာနော်မမြောက်ဝင်ညတိတ်ဆိတ်ဆူးလို့ထိုးလိုက်တာလည်းမဟုတ်ပါဘူးကိုကြီးတကူလုံးပူးထူပြီးရောင်ပြီးတော့ထိုးမိတာပါထိုးလိုက်တော့ကလည်းဖြည်းဖြည်းလေးပါကိုကြီးရဲ့ဟိုတကယ်ထိုးလိုက်လဲဗျာဘယ်လိုနေလို့ရမလဲခုလောက်ဆိုရင်မတော်ရင်နောက်ကနေပြီးတော့စိမ့်သွားတယ် တကောက်တော့လိုက်နေဘူးပဲရှိမှာပဲမမြဝင်းရဲ့မမြဝင်းတို့ဂရုစိုက်ပုံကြီးညာတာပုံကြီးဟိုကျုပ်ယွင်ထဲမှာရှိတာတွေအိုးပြောပြဖို့မလိုတော့ပါဘူးကိုကြီးရဲ့အကိုကြီးရဲ့သဘောထားပြေဝတာတွေကိုညအတိညရဲ့အမြင်မှာဒါပြမပြန်တော့ဘူးပေါ့အကိုကြီးရဲ့ဒဏ်ရာလုံးလုံးပျောက်တော့မှာပဲပြန်မယ်လို့စိတ်ကူးထားတယ်ဒါပြကျုပ်ကမုန်းလို့ပေါ့အိုးမမမဟုတ်ကိုကြီးရဲ့မမုန်းရင်ကျုပ်ကိုချစ်လို့ပေါ့နော် ညမှာပိုင်မဲ့သူရှိနေတာကိုအကူကြီးသိပြီးသားမဟုတ်လားဗျာချစ်တယ်ဆိုတဲ့စကားကိုညမပြောရဲပါဘူးမမုန်းဘူးဆိုတာကိုဒါညပြောနိုင်ပါတယ်ကိုကြီးရဲ့လုံးလုံးပိုင်တဲ့ကာမဝိုင်းရှင်မမဟုတ်သေးပဲနဲ့အခွင့်တင့်လို့နောက်မှဖြစ်ပေါ်လာတဲ့အချစ်တစ်ကိုအပြစ်လို့မယူဆတင်တာကိုမမြဝင်တစ်ဖက်သားတစ္ဆာနဲ့စောင့်နေတာကိုညကမြစ်တာမဖြောင့်ရကြပြီမျက်နှာများတဲ့မိမစားမျိုးဖြစ်နေမှဆိုလို့ ကိုကြီးကပဲဟမ်ကျုပ်ကရှော့ပါလို့ဆိုနေတာပေါ့လေဟုတ်ပြီဟုတ်ဟုတ်ပါတယ်အကိုကြီးကိုတော့ညဘယ်တော့မှမမုန်းပါဘူးညရဲ့အပေါ်ကကြီးစိုက်တာတွေအနွန်တာခန္ဓာတွေကြောင့်အကိုကြီးရဲ့ကျေးဇူးတွေကိုလည်းညဘယ်တော့မှဟုတ်ပါတယ်လေဟုတ်ပါတယ်ဟုတ်ပါတယ်ကျုပ်ကအစင်နှရှိတဲ့လူမှမဟုတ်ပဲမမြဝင်းမင်းကတော့ဖြစ်ရဲ့အတွက်ကျုပ်ရင်ထဲကမြစ်တာတွေအချင်နာတွေကို ညိုသိပ်ပြီးတော့ရှော့လိုက်ပါတယ်လေရှော့လိုက်ပါတယ်မမြောက်ဝင်ရှော့လိုက်ပါတယ်ရှော့လိုက်ပါတယ်ညနင်းကတော့ဖြစ်ချင်လို့ညင်းနေတာမဟုတ်ပါဘူးကိုကြီးရယ်အကိုကြီးနဲ့တွေ့ရတာကိုသိပြီးနောက်ကြနောက်ကြတယ်ကိုဘေးကလည်းနောက်ကြရမှာလေအကိုကြီးကဥပချစ်တဲ့စောပါတယ်ပြင်မြမမမြောက်ဝင်အင်ကိုဓမြဝင်တိုက်ကြတဲ့ညင်ညင်ကြီးမြစ်တာထားကြတယ်လေညတီးပြီးပါပြီကိုကြီးရယ်ကျုပ်နောက်ဆုံးစကားပြောပြစီမမြောက်ဝင်ကျုပ်ကအဆိုးအကောင်းကိုဖန်တီးနိုင်တဲ့သူကမမြောက်ဝင် ဥပချာမမြဝင်းနဲ့လွှဲရရင်တောင်းမှသူ့မှာအင်မတန်မှမျှော်လင့်တဲ့ဘုံကြီးရှင်ရာထုရှင်ဖြစ်နေကြအကြောင်းအများကြီးရှိပါတယ်သူ့ကိုကျုပ်တရားတဲ့အတိုင်းနေခဲ့တယ်မလားအလုပ်ကိုတရားနဲ့ဇနီးလောင်းကိုဘယ်တင်ကိုရွေးမလဲလို့ဟင်အဲ့ဒီတော့ကဥပချေကအလုပ်ကိုတရားကိုပဲရွေးလိုက်တယ်မလားဟုတ်ပါတယ်လေဒါတွေထားလိုက်ပါတော့လေမမြဝင်းအတွက် နာရမယ်ဆိုရင်ရှစ်တတ်မယ်ဆိုရင်ပေါ့လေဟုတ်တော်ပါတော့အကူကြီးရေဟာဟာကြောင်းကြည့်မနေပါနဲ့ကွာငဲကြည့်ပါတော့ကွာဟာကျွန်တော်တို့ဆရာသိအားလားကိုဘောလူကကိုပဲပါလို့ပန်းနေမှမသူကြီးစားမှာချာဟေးဟုတ်လားမှန်တာဟာကောင်ရငါလည်းကြည့်စမ်းမယ်ဟေးလုံမလေးကလည်းသိနေတာပဲကွာသူဆရာကလည်းသိအားကောင်ကွာဒီလိုနဲ့ပြေးမှာပါဟာကောင်ရလာဝကြည့်မနေသမ်းမှာနဲ့ကွာ dâng ca quen cũng nên quen mấy là say hiền đồ và nhiều gì mong တိမ်နောင်တွေရှုမြင် အာကဝိယဘုံနဲ့ရေဝဲမိလာဆိုင်ရဲ့ပြန်တော့ပြန်ယူရီမောင်တိမ်တော်တွေ နေလားမမြဝင်ဟမ်ပြင်းတာပေါ့အကိုကြီးရဟမ်လားတောထဲမှာဆိုတော့တိတ်စိတ်ညစ်တာပဲအကိုကြီးစိတ်မကောင်းမှဆိုးလို့တာအေးဗျာကျုံနေနေရတာစိတ်ပြက်ပြီးတော့ပြန်ညင်တဲ့စိတ်တော့ပေါ်လာမှာပဲလေအကိုကြီးနဲ့အတူတူနေရတာကိုစိတ်ပြက်တယ်လို့မပြောဝန်ကြောင်းပါရှင်ဒါပေမဲ့မိမိကိုလွမ်းပြီးတခါတခါတော့ပြန်ညင်တဲ့စိတ်ပေါက်မိတာပေါ့အကိုကြီးရဟုတ်လားမင်္ဂလာဝေးရရှင် ဒီပြန်ညင်ဆိုတဲ့စကားကိုဆွဲဆွဲလန်းလန်းပြောနေတဲ့ခါမှာသူ့စိတ်ထဲမှာဘယ်လိုမြင်မှမသိဘူးဗျာဟမ်ပြန်ညင်ဆိုတဲ့စကားကိုမပြောပါနဲ့လားမမြဝင်ဟမ်မမြဝင်စိတ်မကောင်းအောင်လဲကျုပ်ကအာဓမမပိတ်ပင်ညင်ပါဘူးရမယ်ဆိုတဲ့စကားကိုပြောတိုင်းပြောတိုင်းမမြဝင်လက်ဆောင်ပေးခဲ့တဲ့ဟောဒီရင်ဘက်ကဒဏ်ရာလေးကိုအရင်ကြည့်ပါဦးလို့အတနာခံကြပါတယ်မမြဝင်ရဲ့နော်ဒီကြီးကလည်းခက်လိုက်တာနော်ဘယ်သူကပြန်ပို့ပေးပါလို့ကြောင်းနေလို့လေ ကိုကြီးကိုလေဟာဒီမိညာကရရဆက်ဆက်နဲ့ခွဲသွားနိုင်လိမ့်မယ်လို့များထင်မိသလားအမလေးမမြဝင်းရဲ့ချုပ်ရှင်ဘက်ကိုလာစမ်းကြည့်စမ်းပါဟုတ်ဆို့နေတဲ့ဘူလုံးကြီးတွေကြာသွားလိုက်တာလေတကူးကူးနဲ့ကိုတကယ်ပြောတာပါတကယ်ပြောတာပါလာစမ်းကြည့်စမ်းပါကျုပ်ဒီတောကြီးထဲမှာကြာကြာမနေတော့ပါဘူးနိုင်ငံခြားကိုသွားဖို့စိတ်ကူးပြီးပြီဟုတ်လားနောက်ကိုဒီလိုမပြောနဲ့နော်ငါမမြဝင်းမပြောနဲ့နော် မလေးတကယ်တမ်းပါလေသူပြောပုံနဲ့ဘူအောင်တင်ဆိုတဲ့နာမည်နဲ့အစိမပြေလိုက်တော့အမလေးမမြဝင်းရဲ့ပြောရင်လည်းခံရမှာပဲမမြဝင်းနဲ့အတူတူနေရတာလေကျုပ်မှလောကနေပါမှာလောကနေပါမှာအော်ဟိုအကိုကြီးကိုလေဟုတ်ကဲ့ညစကားတစ်ခုပြောပြရစီပြောပါပြောပါဟာဒီတော်ကြီးထဲမှာရာသက်ပန်နေဖို့စိတ်ဒုံဒုံမချမချင်းအကိုကြီးညပေါ်မှာစီကန်းရှိပါလို့နော်အမလီ ကျုပ်ကဘယ်လိုလူစားများအောင်မနေတယ်လဲဒါတော့ကြရင်ကျုပ်ကြောင်းသိရောပေါ့သိပါတယ်မမဝေမျက်နှာလေးကိုကြည့်နေရရင်ပဲကျုပ်မှာအင်တာမအရသာရှိလာပါလေဟောဒုက္ခကိုလည်းပြေကိုလှုပ်ပြီးပြီလေဝစားတွေပါလေဝခိုင်းဖို့နော် ဆက်မပြဲပြီးတော့ဘုံလေးတစ်ပတ်ယူလာဟဲ့ဟဲ့ဟောလာလာမင်းဘုံအောင်တင်တစ်ပတ်ဒုက္ခမလားဘယ်မလဲမင်းလို့ဆရာအိုးကျောင်းမသိဘူးကျုပ်ကိုတန့်ရတတ်ပလိုက်ကျုပ်ဘယ်တော့မှမပြောဘူးလားအမမင်းကလားကွာပြောပြကဲကွာကဲကွာဟုတ်လူခင်ဗျားရောမှန်မှန်ပြောစမ်းခင်ဗျားကဒုက္ခရောက်သွားလိမ့်မယ်သိလားဟာငါပဲသိမလဲကွယ်ငါပဲဆိုင်ရလို့ဒီလိုရှင်းနေလိုက်ဘူးလားငါဘာမှမသိဘူးပြောနေဒီမဲ့ မင်းဆရာကိုတို့ဖမ်းမှုလာတာမဟုတ်ပါဘူးကွာတို့ကမမဝင်းကိုပြန်ခေါ်ဖို့လာတာငုံကလည်းကွာအော်မမဝင်းကိုခေါ်ဖို့ဆိုရင်တယောက်နှစ်ယောက်နဲ့လာပါလားဗျသူတို့ခဏဟာလူတွေအများကြီးပဲဟိုကျွန်တော်မပြောဘူးဗျာမပြောဘူးဆိုမပြောဘူးဗျာပြန်လည်းမပြန်ဘူးဗျာဒါပေမဲ့ကျုပ်ကိုတက်လည်းတက်ပလိုက်ကြကျုပ်မပြလို့ရင်ခင်ဗျားတို့ဘယ်တော့မှမသိဘူးဒါပဲအေးအေးအေးလေမင်းမယုံဘူးဆိုရင်လည်းဟောဒီကရာဇဝုံနဲ့ငါနဲ့နှစ်ယောက်ထဲပဲလိုက်ခဲ့မှာကွာမင်းဆရာကိုဖမ်းဖို့တဲ့မမဝင်းကိုတွေ့ဖို့ကပိုအရေးကြီးတယ် ဒါကိုမင်းလည်းသိတာနဲ့ကွာမင်းကလည်းဟုတ်လားမပလက်တွေပြန်လှုပ်မယ်ဆိုရင်ကျုပ်ရှင်မှာလှုပ်ဒါပဲကျုပ်ရှင်နေမယ်အာအေးအေးဒီလောက်တော့မင်းငါ့ကိုမယုံသေးဘူးလားမယုံဘူးဗျာမယုံကဲကဲဟေးငါလူမင်းတို့အားလုံးပြန်ကြဟုတ်လားအော်နေနေနေခဏလေးဦးနောက်ပြင်ကတို့ပြန်မရောက်လို့ရှိရင်မင်းတို့တောင်းနှင်းပြီးလိုက်ခဲ့ကြ လိုက်တော့မလားဒါလည်းကြာအစောကြီးရှိပါသေးတယ်မိလောင်အောင်လေလာပါအဒီနေ့သိအေးတာပဲနော်ဟိုဘာမှန်းနေတာလဲဗျာပြောရရှင်နေစမ်းပါခင်ဗျမှလည်းတနေ့လဲမှိုင်းတနေ့လဲညှို့ရှင်နယ်လောက်ကိုမရှိပါလားကျွန်တော်ကခင်ဗျညနာလေးကိုမှန်ကြည့်တယ်လို့ကြည့်နေတာအခုလို့ဆိုတော့ကျွန်တော်ပဲစိတ်ကောင်းနေဗျာလာပါလာပါမှိုင်းလည်းမပါဘူးကိုကြီးရဲ့ညအိတ်ချင်လို့ပါကျွန်တော်စိတ်ကူရတယ်နော် မမြဘုံကိုကျွန်တော်တခုပြောချင်တယ်ကျွန်တော်နိုင်ငံခြားကိုသွားဖို့စိတ်ကူးထားတယ်အဲ့ဒါမမြဘုံလိုက်ရလိမ့်မယ်နော်ဒါပဲဘယ်နဲ့သဘောရနောက်မှကြည့်လို့တာပေါ့ကိုကြီးရယ်စဉ်းစားပြရစီဦးမိပါဦးဗျာကျွန်တော်တစ်သက်လုံးနေဖို့စိတ်ဒုံးလုံးမချသေးဘူးလားဟမ်ညခုနှစ်ရက်လောက်စဉ်းစားပြရစီဦးကိုကြီးရယ်ညရဲ့ကုသူကတော်တော်ကိုဆိုးပါတယ်ညဟာ လေနံနှစ်ဖက်နင်းရတဲ့မိမစားမျိုးဖြစ်နေပြီ။ဟုတ်ဗျာ။ကျုပ်ပဲတစ်ဖက်တန်ငင်းပလိုက်စမ်းပါ။စဉ်းစားမနေပါနဲ့။ဘယ်နဲ့လဲ။အခုချိန်ကြမှာတော့ကျုပ်ပေါ်မှာဒီလောက်တောင်စဉ်းစားနေလို့မလိုတော့ပါဘူးထင်ပါတယ်မမေဝင်ရဲ့။ဟမ်။ဟေးဘောလေး။ဟမ်။ခမည်းကိုကျုပ်တနက်နဲ့ချိန်ထားတယ်။ခမည်းတပည့်နှစ်ယောက်ကိုလည်းကျုပ်ဖမ်းထားပြီးပြီ။လက်မြောက်လိုက်ပါဦးအောင်လေ။ ညဟင်ကိုကိုချစ်တိတ်နောက်ကျသွားပြီဦးအောင်လင်း very sorry duty is duty ကဲတော့အမလေးမလုပ်ပါနဲ့ကိုကိုချစ်မလုပ်ပါနဲ့ဟေးရဲဝင်ရလားဝင်လေကွာခွေမှန်ပါလေဝင်ဟေးဟိုအောင်တင်းကိုလက်ထိတ်ခတ်လိုက်ညနေကောင်းတယ်နော် နေကောင်းနေမလားဟင်ဟဲ့ငယ်ငယ်နေကြတော့နောက်ကိုလှမ်းမကြည့်ရနဲ့မလှမ်းတော့မလှမ်းတော့ကွာဆဲကြည့်တာနဲ့ပက်ဆဲလိုက်မယ်တဏှာတွေအောက်ခါကြလေဟဲ့ဘယ်ရမလဲကွာဥပချေဥပချေဘယ်နဲ့လဲကျုပ်အလုပ်လုပ်လိုက်ရင်ပြပြမရှိဘူးလားဟမ်ကျုပ်ရှိတဲ့ကရင်တောင်ကိုခင်ဗျာစွန့်စွာလိုက်လာတာမမြဝင်းလည်းမရ ယာဒူးလည်းမတိုးပဲနဲ့တင်မင်းရှိကိုချော်လဲလို့ဖြစ်နေပြီလေအကူကြီးရေမြောက်အနိုင်ကိုကိုချစ်ကိုပြန်လွတ်လိုက်ပါမြောက်အကူကြီးကိုတောင်းပန်ပါလေဟဲ့တရားကြီးကြားချင်ဆိုင်မယ်ပါတဲ့ကွယ်လုံမလေးတောင်းပြောမြောက်ပြောနဲ့တက်ပြတော့မဟုတ်ပါဒီကောင်တွေကိုဒီတကဆရာကြီးမတက်ရင်ဆရာကြီးနဲ့တော့တာကွက်တော့ပါဟုတ်လေဆရာမတက်လို့မဖြစ်ဘူးဆရာကြီးဒုက္ခဆက်ပေးနေမှာအမှန်ပဲဒီတော့အေးဟုတ်တယ်တက်ပြတာကောင်းတယ်ကြံရင်ဒုက္ခပေးနေမယ် လွတ်လိုက်ပါကိုကြီးရဲ့ညရှိခိုးပါလေဘယ်နဲ့လဲဥပချက်ခမရဘယ်နီးနဲ့သေးရင်လည်းပြောပါဟမ်ကိုကြီးညကိုချစ်တယ်ဆိုညရှိခိုးတောင်းပါလေကိုကြီးရဲ့လွတ်လိုက်ပါလွတ်လိုက်ပါတတ်ပါစီမြရကိုကိုချစ်သေးရဲ့ပါလေကိုကိုချစ်စီမှာအခုလိုပြောနေတာသိရတာထက်ကဖိုးပါလိမ့်တယ် ဒီလိုလားသေးတာကောင်းတယ်ဆိုရင်သေးနိုင်တယ်ဗျသေးနိုင်တယ်လှလှလေးသေးနိုင်ပါတယ်ဗျဟဲ့မြန်မြန်ကိစ္စတော့လုံးလာပါဗျာရဲ့ကြားနေပါတော့ဗျာညကိုကိုချစ်သွားပြီကိုကိုချစ်မလေးကိုကိုချစ်ကသွားစမ်းမရှိကသွားစမ်းမခင်ဗျတမရတမရနဲ့ဗျာခင်ဗျနောက်ဘွားကျမဆက်ပြီးညစမ်းမခင်ဗျကိုရင်တော့တတ်ပြနေချင်ပါလေကွယ်မမမမနဲ့ချစ်သွားပါလေ ဟဲ့ဒီမလေးဟဲ့ဒီမလေးဟာဘယ်နဲ့ပြစ်တာလဲကွယ်ဟဲ့တဲတဲပေါ့ကွာပေါ့လူရဟဲ့ဒီမလေးဒီမလေးဟဲ့ဒီမလေးရှိရမလားလေဟဲ့လူကြီးစရာများအောက်ဝင်နေတယ်လားတော့ကြတော့ကြကျမအနာမကကြနဲ့မကကြနဲ့ဟဲ့လာလေတော့ကွယ်ဟာ ပလိတ်တွေတော့ဖယားခေါ်ကုန်ပြီကွာနှစ်ပါငါရုပ်ကောက်ခင်တဲ့လူတွေသွားကုန်ကြည့်ပါရဲ့ဆရာကြီးကနာမည်လာကြည့်ရလားဗျကျုပ်ပြေတော့ပြောရရင်ဒီတကားပဲလူသားဟူးနေတာဗျကဲခင်ဗျားတို့အလိုကိုကြုတ်လိုက်ပြီကျောင်းကလူတစ်ဖက်သားကိုဘယ်တော့မှရရက်ဆက်ဆက်လူမလုပ်ခဲ့ဘူးအခုဆိုတော့အင်တန်တနာစရာကောင်းနေဗျကြည်စမ်းဒီမဲ့ကျတို့ဆက်နေလို့မဖြစ်တော့ဘူးမနေ့ကတခြားပြောင်းရလိမ့်မယ်အဲ့တော့ခင်ဗျားတို့သွားပြီးတော့ဆင်းနေပြင်ထားကြပါကဲသွားကြ အဲ့ကွယ်သွားတာပေါ့ကွယ်လူစိုးပြီးပြီးရက်ဆက်တဲ့ဘယ်မှာလဲချစ်တယ်ဆိုတာရှင်လူလူနဲ့ပယ်နေနေမှာကျွန်မတူတူမနေနိုင်ဘူးကျွန်မဘာတပ်ပြလိုက်မကဲဘူးထင်လို့လားအေးလေငါမသိတော့လဲဇက်ဂျိုးထင်ပေါ့လေဒါပါလေငူးမနေပါနဲ့ထားပါမီးလေးပါလေးလုံးအောင်သွားပါရှင်ကျွန်မတို့စကားမပြောပါနဲ့ဥပချစ် မင်းလောအောင်မင်းလောအောင်လာပါလာပါဒီလာပါမင်းလောအောင်လေညဒါပေမဲ့ခင်ဗျားတို့ဒီညနေပြီးညရင်းပြန်ရလိမ့်မယ်ကျုပ်တပည့်တွေတိသွားရင်ခင်ဗျားတို့အလကားဒုက္ခရောက်နေလိမ့်မယ်မသိဘူးနော်အကိုကြီးကမတတ်ဘူးပေါ့လားဒီမဲ့မမရဝဲရှင်ကျုပ်နောက်ဆုံးတစ်ခုမေးမယ်ဗျာဥပချင်းနဲ့ကျုပ်ဘယ်သူ့ကိုယူရမလဲတခွန်းနဲ့ပြောပါရေးရတာပြောပါ ဒီနေရာမှာခင်ဗျားရဲ့မေတ္တာကိုကြုတ်သိရမှာပေါ့မမြဝင်းပေါ်မှာဘလောက်တောင်ကောင်းခဲ့တယ်ဆုခဲ့တယ်ဆိုတာမမြဝင်းအသိဆုံးပဲကဲနေစမ်းပါဦးဦးအောင်တင်ဦးအောင်တင်နဲ့မမြဝင်းနဲ့ဟာချစ်ချက်ညီကြပါဗျာဟင်ဥပချက်ပြောရမှာအင်မတန်ရှက်ပါတယ်မိငါလည်းပြောရတယ်ဒါမဲ့ကာယကရှင်ကိုယ်တိုင်ကပြောပါလိမ့်မယ် မြမမေ့ပါဘူးရှင်ကျုပ်ပြောတာဒါမဟုတ်ဘူးဗျာကိုမချင်းနဲ့ကျုပ်ကိုဘယ်သူ့ဘက်မှာပို့ပြီးမေတ္တာထားတယ်လဲဒါမေးတာတော်ဟုတ်ပြီပြောတာကျုပ်မလို့ချင်းလို့မယောစလုံးမေတ္တာအတူတူပါပဲဟမ်ဒါပေမဲ့ကိုကိုချီကိုကိုကိုချီအပေါ်မှာတက်ဆံမပေါက်ပြရစီနဲ့လို့ညာလေး ဘူးကလာတဲ့လူကတယောက်ပါဒါဒါဒါကျောင်းနားလိုက်ပြီတိတ်ရှက်စရာကောင်းတယ်ဒီမှာခမပေးခဲ့တယ်ဟောဒီထိုင်အောင်မိနေဟမ်ကြည့်စမ်းမကြည့်စမ်းမမိနေလားခမကျောင်းမှာဒါပဲအဖတ်တင်ကြိုင်းခဲ့တာပေါ့လေဟုတ်လားအကူမြတ်တာမတားနိုင်စရာမရှိဘူးဆိုတာအရင်ကလည်းပြောပြပါတယ်အကူကြီးကမြတ်တာပို့ထားမှုတဲ့ ကိုကိုချစ်ရဲ့အပေါ်မှာသစ္စာပူဆောင်မှုကညမှာတိတ်ပြီးအယူကြီးနေပါလေနေပါဦးညရအခုညနဲ့ဥအောင်တင်နဲ့ပန်ရောစင်ညှိတွင်နေကြပြီဆိုပါတော့ကိုကိုချစ်ကိုသစ္စာမဖောက်ချင်လို့ဥအောင်တင်ကိုချစ်ရဲ့နဲ့စိတ်ဆင်းရဲခံပြီးလိုက်ရမှာဖြစ်ရင်လေကိုကိုချစ်မခေါ်ရပါဘူးကွယ်ကိုကိုချစ်ဟာညစိတ်ဆင်းရဲမှာကိုဘယ်တော့မှမလုပ်ချင်ဘူး ခုကိုကိုချင်းဒီတောကြီးတောင်ကြီးတဲ့လူမရှောင်မိုးရွာမရှောင်အစင်းရဲ့ပေမန်းခံပြီးလိုက်လာတာဦးအောင်တင်ကိုဖမ်းကျင်လို့လိုက်လာတာမဟုတ်ဘူးမြတ်မြတ်အတွက်တက်တက်လိုက်လာခဲ့တာတလကျန်းလိုက်လာခဲ့တာပါဒါပေမဲ့ဒီမှာလဲတန်ဟောစင်မိတွေ့နေကြပြီဆိုတော့စိတ်ဆင်းရဲမခံပါနဲ့နေရခဲ့ပါကွနေရခဲ့ပါဒီမှာကိုကိုချင်းမြတ်အခုပြောမယ့်စကားကို သိသိချာချာဝေပါမညာမနိုင်တတ်ပါဘူးအကူကြီးကညာရဲ့အပေါ်မှာစိတ်ထားသဘောကကောင်းတဲ့လူတယောက်မို့ဒီလောက်အလူကြလာတော့သူညာမြတ်မတော်ဝင်မနေမိဘူးညာပုထုဇဉ်မှာသူ့ဘိမင်းညာစင်ကြီးကိုကိုချင်းနဲ့ လောက်သဘောတူထားတဲ့မိသားစုသစ္စာဆောင်နေအကိုကြီးကိုမေးကြည့်ပါသူကိုယ်တိုင်ကလည်းညရဲ့အပေါ်မှာသစ္စာဆောင်တဲ့လူတစ်ယောက်ပါကိုကိုချာမမျောလင်းမနဲ့ရောက်လာတော့မို့ညာကိုကိုချစ်ကလွယ်လို့တခြားလူတစ်ယောက်လည်းမ မြားရဲ့မြစ်တာကိုမပုံကြည့်ဘူးအဲဒါနဲ့မှအကိုကြီးကမနှောကန်တက်တက်နဲ့မြစ်တာတနည်းရမလားလို့ကိုကိုချစ်တာမြားကိုမုန်းကြီးလည်းမုန်းတာပါမြားသစ္စာဆောင်နေဆိုတော့ ငါတို့ကြားရအကုန်သိပါတယ်။မြားရဲ့ကိုချင်းတရားမပြတ်ပါဘူး။ဒါပဲကိုကိုချင်း။ဟွန်း။ခင်ဗျားတို့အားလုံးဟာကျုပ်လက်ခုပ်တွင်းကရေဖြစ်နေတာတောင်မှကျုပ်ဘလောက်ကြာတယ်လဲ။ဟမ်။မင်းကဝင်းပေါ်မှာကျုပ်ဘလောက်တောင်သဘောထားကြည့်ခဲ့တယ်။ပြောစရာမလိုပါဘူး။နော်။ဘလောက်သဘောထားကြည့်တယ်ဆိုတော့ကျုပ်ပြောစရာမလိုဘူး။ ဒါနဲ့တော့မမြဝင်ကျုပ်ပေါ်မှာတံပိုးမထားခဲ့ဘူးဒီလိုမပြောပါနဲ့အကိုကြီးရဲ့ညမအခက်ကြုံလို့လို့ပါညတခုရှင်းပြပြစီအော်ကိုကိုချစ်ခဏထိုင်မအောင်နော်ညကိုခေါ်လာခဲ့တော့ကိုကိုချစ်ပန်းလာတဲ့ချောင်းလုံးကြီးအတွင်းနဲ့ခေါ်လာတယ်မလားရဲ့ ကြောက်လို့ယူပြန်ပြီးပြီးရွေးရွေးရောအာမပြီးနိုင်ဘူးလားအာဒီလိုလားအတေဟုတ်ပါလားဘုရားခင်ဗျာမြစ်တာဟာ6လုံးတစ်လက်လောက်မှတန်ဖို့ရှိသလားဟမ်6လုံးတစ်လက်နဲ့ခင်ဗျာမြစ်တာကိုလဲရမယ်ဆိုတော့ကဈေးမပေါ်လုံးဘူးလားဟမ်ခင်ဗျာကြောက်ပေါ်မှာတော်တော်ရစ်စက်ပါလားဟမ်တရစ်စက်ပါလားကောင်းပြီဥပါချက်ပေးတနာခင်ဗျာရွေးယူ ကျုပ်မှလည်းဒီတနတ်ပါမလားဒီတနတ်မှုနဲ့ပတ်သက်လို့ကျုပ်အရေးမယူပဲထားရင်မပြီးနိုင်ဘူးလားဦးအောင်တင်ဟာဒီတနတ်ကိုခုခင်ဗျမပြီးနိုင်ဘူးဆိုရင်မမြဘူးကိုခင်ဗျကိုကျုပ်ဘယ်လိုလုပ်ပြီးပြန်ထည့်လိုက်မလဲခင်ဗျမလဲရဘူးကျုပ်လက်ခုပ်ထဲမှာကျွန်တော်တခုပြောပြရစီဦးအောင်တင်တယောက်ကိုတယောက်အပြည့်ပြောမနေကြပဲကန်ဆန်းရရင်မကောင်းဘူးလားဗျကန်စီမာယာကိုခံရလို့လားဗျဘယ်နဲ့လဲဗျဘာလဲဘာကန်ဆန်းရမှာလဲပြောသမှာ။ဟိုကျွန်တော်ပြောပြပါမယ်ခင်ဗျာ။ ဆရာကလည်းလက်ကင်ဘွားကလေးတစ်ထည်ခဏပြီးပါဥအောင်တင်ကလည်းလက်ကင်ဘွားလေးခဏပြီးပါကဲကဲကဲငါနှမကလည်းမျက်နာကိုအဝစီးရမယ်ကွဒီဘွားနှစ်ထည်ကိုချထားမယ်ငါနှမကကံတရားအားထားပြီးတော့ဆွဲပေါ့ဆွဲမိတဲ့ဘဝရှင်ဟာငါနှမရဲ့ဖူးစာရှင်ပဲဘယ်နဲ့လဲမကောင်းဘူးလားခင်ဗျာကံအတိုင်းပါပဲတယောက်ကိုတယောက်ကံစီမနဲ့အတိုင်းခြေနှက်ကြမယ်ဆိုတာ ဂတိပြုစီချင်ပါတယ်ခင်ဗျာဥအောင်တင်ကပါရင်လဲဆရာဥပါချစ်ကကြည်ကြည်နန်းနာကြီးလက်လျှော့ပါကံကိုယ်သာအပြစ်ဖို့တော့ပေါ့ဗျာကဲဆရာဥပါချစ်ကကံပါရင်လဲဥအောင်တင်ကဒီလေကောင်းတယ်ထင်တာလုပ်ပါဘယ်နဲ့လဲဥပါချစ်သဘောတူရလား Do you agree ကျွန်တော်လည်းမပြောတတ်တော့ဘူးဗျာကြည်တာလုပ်ကြပါတော့ကဲဒါဖြင့်မင်းမှာသစ္စာလူမှာဂတိတဲ့ဂတိကအရေးကြီးပါတယ်ကဲဘယ်နဲ့လဲဥအောင်တင်ဖားလေ ခင်ဗျားလူကိုစူးစိုက်ပြီးတော့ပြောနေတာကကျောက်ကလူဆိုးဆိုပြီးတော့ဂရိမတီးပါမလားဆိုတဲ့သဘောလားတီးတီးမဟုတ်ပါဘူးခင်ဗျာဟမ်ဒီမှာဘုံညာလူဆိုးဆိုပေမဲ့ခင်ဗျားတို့တဲ့တစ္ဆာအများကြီးရှိတယ်ယောက်ျားကောင်းပြီးသားတဲ့လူဆိုးဆိုတာခင်ဗျားတို့မှတ်လိုက်ပါဒီဒီဒီလိုမထင်ပါနဲ့ခင်ဗျာကျွန်တော်ဒီလိုမဆိုးလို့ပါဘူးစိတ်မရှိပါနဲ့ကဲလုံးမသာလို့ဆက်ပါဗျာကျုပ်ရှောင်းရင်ရင်းနေလိုက်မယ်နော်ဟုတ်ဟုတ်ကျုပ်နိုင်ရင်ခင်ဗျားတို့မျက်နှာမပြတ်နဲ့အကုန်ဒုက္ခရောက်သွားမယ်ဒါပဲကိုကိုချစ် သဘောတူရဲ့လားယင်တူမတူတယ်လို့ပြောနော်နောက်တော့မှမြအပေါ်မှာစိတ်နဲ့တောင်အပြစ်မတင်အောင်သိလားတူပါတယ်မြရေကန်စီမန်ရပဲပေါ့ကဲကဲကဲဒါဖြင့်မျက်နှာကိုအဝစီရလိမ့်မယ်ဒီဘဝနှစ်ဆကိုဥပြစ်ပေါ်မှာအသာတင်ထားမယ်ပထမဆုံးတွေ့တဲ့ဘဝကိုဆွဲပြီးတော့ခေါ်ဒီဘဝကဥပါချေခေါ်ဒီဘဝကဥအောင်တင် ကိုကိုချင်းလက်ကင်မှာပါလားအဲအဲ့ဒါကာတိုင်းမှာပဲဥအောင်တယ်ဒါတဲ့ကျွန်တော်တို့မုတ်တိတ်တုံးညာတွင်းကြီးပြန်มาဖြစ်မယ်ထင်တယ်ဆရာရဲ့ဒါဖြင့်ကျွန်တော်တို့ပြန်ခွင့်ပြုပါတော့ဥအောင်တယ်ဟုတ်လား bad luck what a bad luck ဟုတ်တယ်ပြည်လာမယ်ဟေးဖြစ်တော့ကွာတမန်ကြီးဆိုင်ပေါ့လို့တို့ကိုပင်နာထိလိုက်ပြီးတော့ကပို့လိုက်နားလေလားပြောတာ အေးကွယ်တိပါပြီကွယ်ပေါ်တော့ဆဲရဲတော့ဒီကောင်တော့ဘာဖြစ်လို့မတည်လဲကွယ်ဟမ်စင်းစိတ်တာကွာသွားစင်းနေသွားပြီညီသွားကျေးဇူးတင်ပါတယ်ဥအောင်တင်ဥပချက်ခင်ဗျကျုပ်ကိုလက်ဖမ်းနေတဲ့ပါဆိုရင်လည်းဖမ်းနိုင်ပါတယ်ဥအောင်တင်ဟာလူဆိုးဆိုပေမဲ့လူဆိုးမဟုတ်တဲ့ပင်ကိုစိတ်နေစိတ်ထားကသိသိခံပြီးသားပါဥအောင်တင်ကိုနောက်ထပ်အဆောင်ရှက်မပေးပါဘူးကျွန်တော်တို့အပေါ်ကောက်ထားတဲ့အကွက်တွေကိုလည်းဘယ်တော့မှကျေးဇူးမမေ့ပါဘူးညာ ဥပချက် cigarette this is the only cigarette in this country i alone can smoke ကျုပ်က cigarette တောင်မှကျုပ်တယောက်တည်းတောက်နိုင်တဲ့ cigarette ကိုမှကျုပ်ကတောက်တာဗျာကဲဆွကြပြီတော့ဆွကြပြီတော့အကိုကြီးရဲ့ကျေးဇူးမြတ်ဘယ်တော့မှမမေ့ပါဘူးမလိုပါဘူးမမြောက်ဝင်မလိုပါဘူးမလိုပါဘူးမလိုပါဘူး အားဆရာဘယ်တော့မလုပ်ပါနဲ့ဆရာရဲ့ကျွန်တော်တို့သနားပါအောင်ဆရာရဲ့မမလုပ်ပါနဲ့ဆရာရဲ့ဒီမဲ့ဆရာရဲ့မိမတယောက်အတွက်လည်းများကိုယ့်ကိုယ်တတ်သိရမယ်လို့ဆရာရဲ့မတော်ပါဘူးဆရာရဲ့ဆရာသမင်းကျွေးဝဲတုန်းကဟမ်ပြောရတဲ့စကားမှတ်မိသေးလားလောကကြီးကပြောကြရည်ဆိုဆရာလောကကြီးဟာစိတ်ညစ်စရာ စိတ်မချမ်းသာစရာလောကကြီးရဲ့လို့ကျွန်တော်ဘယ်တော့ခါမှမအောင်မိခဲ့ပါဘူးခင်ဗျဒုက္ခခင်ဗျာမင်းစဉ်းစားစမ်းကွာငါတို့ကတဲအကြောင်းဆိုးပါလားဘယ်နဲ့ပဲပြောပြောလောကကြီးမှာပြောပြောနေဖို့အင်တန်ခဲရင်တယ်ကွာငါမမြဝင်းကိုပြုံးနေမိနေလို့ခဲရင်သွား ကိုကိုချစ်ကဖခင်မှာတစ္ဆာဆိုခဲ့တယ်နော်ဟုတ်တယ်မြားကမဆိုပြစ်ခဲ့ဘူးမလားခုမြတ်တစ္ဆာဆိုပြတာကိုကျင်တတ်ရလားနော်ကျင်တတ်ပါလေမြားရေကိုချစ်ကျင်တတ်ပါလေဗျာအေးရခေါ်မိမတို့ရင်လေနဲ့ မရွေးဝဲတူကြီးအင်းချင်းရခေါ်မိမတို့သည်လေနဲ့မြေလိုမရွေးဝဲတူကြီးမကရလို့နောက်အကိုကြီးကလည်းလေခက်လိုက်တာအကိုကြီးကိုဟောဒီမိမရင်းရစက်စက်ခွဲသွားနိုင်လိမ့်မယ်လို့များထင်နေသလား တီရဟဘုံနဲ့ဘူအောင်တီဆိုတဲ့နာမည်ကြီးနဲ့အဆင်မပြေလိုက်တာကွယ်တိုင်းပါရဟာဘာပဲအောင်နော်မနာဘူးဘာပဲအောင်နော်ဘာပဲအောင်နော်ဝရံပြေလူစိုးဘူးဓမြဘူကြီးဘောင်းနေဆိုတဲ့အခြေယူကြီး စိတ်ငတ်သမားကြီးတယောက်တော့ဟောဒီတော်ကြီးမြင်မဲတဲ့မှာမမြဝင်းစိတ်နဲ့ဆွေကြံရခဲ့တည်ရဲ့မင်းမတွေးမိပါစေနဲ့တော့အမပြီမှာကျုပ်တယောက်ထဲတောက်တဲ့ secret လိုပဲအမပြီမှာဟိုတလောကလုံးမှာမမြဝင်းကျုပ်တယောက်ထဲပဲချစ်ချင်တယ်ချစ်ချင်တဲ့အောင်တယ်မမြဝင်းချစ်ချင်တဲ့အောင်တယ် အေးလေဒါပေမဲ့ဆောင်းလီဗမာဒါပေမဲ့ပေါ့မမြဝင်ရဲ့ကြောင်းလေအဲ့ဒါဒီဒါပေမဲ့ပေါ့မော့ချစ်ဆုံးညအဖိုးချစ်ပြောင်ရရခုဝဒီဘူအောင်နေတော့ဒီမှာအယူကြီးဗမာဖြစ်ခါဇာသိဤ